နေ့ကသိက္ခာဘာဝနာတရားတွေအားထုတ်လို့ပထမအဖြစ်ခေါ်တဲ့သတ္တပတိမေမေတ္တာပါသတ္တပတိမေကိုယ်စိတ်တွေကမပယ်ဘူးသေးတဲ့လောဘအစုအဆိုင်တဲ့ဒေါသအစုအဆိုင်တဲ့ဘောအစုအဆိုင်တဲ့ပါသိက္ခာရည် ထောက်ခဲချက်ကြီးကိုကြည့်ကျင်းလာပဲဒါလိုရပါမယ်သတ္တပတိမဲ့ဆိုလို့ရှိရင်သင်္ကာရသက္ကရာတိတိဝိသိကိစ္စဒီကြီးတွေဒါကြီးတစ်ခုကိုတော့ကြက်တကာလေးရှင်းလိုက်တာကြက်တကာလေးရှင်းလိုက်တာနဲ့ဘာရကမဏိရဖြစ်တဲ့လူကြီးဟုတ်ရှင်းမှန်ဖို့ ဆိုရဘုံမှာမပြတ်သားမရှိနိုင်မဲဖို့အကုသိုလ်ရဲ့အရေးကအဲဒါကြီးနဲ့ပယ်လိုက်ပါတော့အကုန်လုံးပယ်တာတော့မဟုတ်ပါဘူးကာယကမဏီကအပယ်လာကြောင်းအပယ်ရောက်စေတဲ့လောဘဒေါသမောဟတွေပါလေတော့အဲဒီပယ်လိုက်ပါတော့ကိုယ်စိတ်က စေတိသံဘောနဲ့တရားကြီးအောက်ဆုံးပြီးတော့သုဝတ္တညာလည်းပဲမဖြစ်ဘူးသေးဘူးဖြစ်တယ်လည်းအပြည့်စုံနေဘူးဆိုရင်ခုနကပြောခဲ့တဲ့စိတ္တဓာတ်ကြီးအပြတ်မရှင်းသေးဘူးပေါ့လေသတ္တပတိကိုဖြစ်လိုက်တာလည်းဒီကနေ့အပြတ်ရှင်းလိုက်တာပဲသတ္တပတိရဲ့ဆောင်ရမယ့်ကိစ္စပါပဲဒါတော့ကျင်လာလို့ဆိုတော့ဒါအပြင် ဖြစ်ဖြစ်သတ္တပတိမေကဆောင်ရွက်နေတာတွေလည်းရှိပါသေးတယ်ဆိုတာမနေ့ကဥစ္စရိမေအထားရတဲ့ခါမှာအလားတဲ့အတိုင်းတစ်ခုချင်းတစ်ခုချင်းပါလေလူရဲ့တူရှင်းတော့ရှင်းပြခဲ့ပါတယ်။ရှင်းပြတဲ့အချက်တွေလည်းပါနောက်ဆုံးကအငြိစံကြအနေကသသနာအနိစ္စသနာပฏิလာခာယသောတတိဆိုတာပါ သူပြောခဲ့တဲ့အချက်ဒီမှာတပါအခြားခြားကြာပေါင်းများစွာအချက်တွေလည်းရှိပါသေးတယ်။ကြာပေါင်းများစွာအချက်တွေပိုင်နိုင်ရရှိမှုရာအတွက်လည်းဖြစ်ပါသေးတယ်။ကြာပေါင်းများစွာလို့ဆိုထားပါတယ်။ဒီကြာပေါင်းများစွာရဲ့ကျန်ရမျိုးဖွင့်ထားတော့ကျေနပ်သုံးပါးပေါ်မှာ မတုံမလောက်ပေါ်နေစိတ်ဝင်ပေါက်ဖြစ်နိုင်တဲ့ထိုင်ရတဲ့သတ္တတရားစပြီးတော့ဖြစ်ပုံလေးတွေအဆုံးတော့ပဲဖိတ်ထုတ်ထားပါလားကျေကျေမရှိလာပါသတ္တတရားကြီးတကယ်ယုံကြည်တိုက်တဲ့တရားဝတ္ထုအပေါ်မှာပေါ့လေစိတ်ဝင်ဆွေးနွေးပြီးသွားတယ် ဒီလိုတက်ဝင်ဆွေးနွေးသွားတဲ့အတွက်အဲဒီလိုပုဂ္ဂိုလ်ကိုဗန္ဒီနဲ့ဖြစ်ဖြစ်တက္ကတရားပြည့်ပြသွားအောင်မလုပ်နိုင်တော့ဘူးပေါ့ဒီတိလက်လာပါနဲ့ရှားဥသိဆောင်လည်းပဲသူ့ရင်ကြည့်ဖို့ကြီးမဖြစ်ကြတော့ဒီရှိမဲ့ပြီးတော့ဒါတော့ချင်းချုပ်ပြီးတော့ဖြစ်လည်းပဲအသေးသာခံမယ်မကြောက်ဘူးဖြစ်တော့ ဘယ်လောက်ပဲပြောဆိုကောင်းတဲ့ပုဂ္ဂိုလ်နဲ့တွေ့တွေ့ဘယ်လောက်ပဲညာတဲ့ပုဂ္ဂိုလ်နဲ့တွေ့တွေ့ညာလို့လည်းမရတော့ဘူးဆိုတာအဲ့ဒီလိုအမခိုင်တဲ့ရှိပါတယ်ခိုင်တဲ့ကမရတော့တော့ဘာဖြစ်လို့လဲဆိုတော့ကိုယ်ရကတကယ်ရှိမျက်မှောက်ရှိရတဲ့ယုံနာတရားတွေယုံနာကြောင့်ကျိုးဖြစ်ပုံတွေကျုံကျုံတဲ့တွေကိုမှမမြင်ရှိရဘောပဲခေါ်တဲ့ရှိရဆုံးတွေပေါ့လေ ခြေခံကစပြီးတော့အစစ်စစ်အစစ်စစ်ရှိနေသွားတာ။ရှိမြင်သလောက်လက်ခံယုံကြည်တဲ့တတ်တာတရားကလည်းပဲစစ်စစ်စစ်စစ်သွားတာ။တစ်ချိန်ကြီးအဲတိုးတက်ဖို့မျိုးသွားတာ။အတိညာတိဖြစ်လိုက်လို့ရှိရင်ခိုင်ကျက်လက်ခံအတိပြုဆုံးဖြတ်ချက်ကြားတဲ့တတ်တာတရားလည်းဒီစစ်စစ်စစ်တက်သွားတာ။ အဲနောက်ဆုံးဒီသာဓိကကညာမရောက်တဲ့ခါကျတော့သတ္တရားတွေကတော်တော်လေးကြည့်ကြည့်လေးဖြစ်သွားပြီတော်တော်လေးခေမှာဖြစ်သွားပါပြီအဲဒီကမှတစ်ဆင့်ရှုလေရပါလိမ့်တက်တက်တက်တက်နဲ့ရှင်လို့တက်လာပြီးတော့ရှုပွင့်ရှုပွင့်အာယုံရောရှုတည်တဲ့စိတ်ကလေးရောဒီဖြစ်တယ်လို့ကုန်သွားတာပါလေ ဘဝတ္တယုံနာဖြစ်စဉ်တွေဒီကြီးရောက်ရဖြစ်ရနေပြီးတော့အဘောတ္တဆိုတာတခါလေးရဆဲသွားတယ်အဲ့ရဆဲသွားတဲ့ဒီဆက်ရောက်သွားတော့အဘောတ္တပဲသိဆက်ရောက်သွားတဲ့အခါကျတော့ဟုတ်ပြီဆိုတော့ဘောယုံနာရင်းကြီးပြတ်သွားတယ်ငြိမ့်သွားတယ်ဆိုတော့ဟုတ်ပြီအဲ့ငြိမ့်တာကိုလည်းပဲကုတွေ့ရတယ်ဆိုတော့ဟုတ်ပြီဆိုတော့ဘောဆရာတရားကြီးဖြစ်လာတော့လက်ခံအတည်ပြုတဲ့ ဒါမှန်ပြီဆိုရင်အတိအကျဆုံးဖြတ်ချက်ချလိုက်တော့တာပါဆိုဒီဆုံးဖြတ်ချက်ချတဲ့အချိန်ကစပြီးတော့သတ္တရားကြီးခိုင်ရဲသွားတော့အဲ့ဒီလိုပုဂ္ဂိုလ်မျိုးကိုခုနစောစောပိုင်းကပြောခဲ့တဲ့ဤနဲ့ဘယ်လောက်ပဲဆက်ဖြစ်အောင်ကျက်တော်ဘူးတဲ့ညာဘုံများဆိုအကျိုးဖလားမက်ကပြေးပါသည်ဆိုတော့ဒါကလည်းကျွန်တော်ထိုင်လို့နေပါလားဒီတော့ တကယ်လို့တရားထုတ်လို့အဲ့ဒီအခြေအနေစိုက်ရတဲ့ပုဂ္ဂိုလ်များကိုယ်ဉာဏ်ရှိကိုယ်ရရှိဖို့ရအတွက်ပါလေ။ကိုယ်ဉာဏ်ကမဟာပစ္စကနာသုတ်တာပေါ့လေ။ဒီစီကြီးမှာဆရာတော်ကြီးဟောထားတဲ့ဒီအတိုင်းဟောပြဝင်ရအတွက်ပေါ့လေကျေရှင်းထားပါဒီနေ့ကစတင်ပြီးတော့အဲဒီဘာပစ္စကနာသုတ်တာဟောပါသူစိုက်စိုက်နားကြားကြပါတော့ သူ့လက်ဆိုင်လာကြပြီးတော့ဦးကြီးတို့ကဦးကြီးရဲ့ညာရှိကဘယ်ရှိနေဆိုင်နေလဲဆိုတာလည်းပဲခံမနိုင်ဘူးပါပဲလူပဲစိတ်ကဒီပါရောက်နေရအထူးရတဲ့အချိန်လို့ဆက်လာလုံးလုံးမှာပေါ့သာရဏိယဓမ္မဆိုတာသာရဏိယတရားတရားကိုခေါ်ရပါတယ် သတ္တိယဆိုတာစစ်စစ်လုံးအများအောင်မိစိတ်တဲ့တရားတွေပါ။ဟောဒီစစ်တိုင်းတို့လည်းအကောင်းပါလား။နောက်ဆက်ရမယ့်ဘဝတွေအတွက်လည်းပဲဘုရားကောင်းတဲ့တရားပါဆိုတော့သူပုံပြုထားတာကြည့်ရကရမီယဖြစ်ခင်ညာလို့ခြင်းကိုလည်းပဲပြုတတ်ဖြစ်တတ်တဲ့တရားကရုကရမီယ ယူသည်လေးစားခြင်းကိုပြုတတ်ဖြစ်စေတဲ့တရားလို့ဆိုရတယ်ရှင်။သူနဲ့သူညီညီညွတ်ဖြစ်ဖို့ဒါသူနဲ့သူနှစ်ခုတစ်စိတ်ပါလေ။အသားရဲ့အသွေးရဲ့ပါလေဖြစ်ဖို့ဒီခုဘုမပြုတ်ရတော့တချို့ရကြပြီးတော့သာရဏိယတရား၆ပါးဟောရပါတယ်။မြေသာမေတ္တာပါတဲ့ ကိုပြုမေတ္တာပါတဲ့နှုတ်အပြုကိုမေတ္တာပါတဲ့စိတ်အပြုကိုစိတ်ထားပါကိုပိုင်တဲ့ပစ္စည်းကိုတင်းလုံးပေါ်လေးနဲ့ဝင်ပြပြီးတော့စားပါအရိယာနဲ့အခြေခံကိုရဲ့ကြီးကသူ့ဘုံအရိယာနဲ့သုဝတ္တနာညာတရားပါတစ်ချက်ဆက်ပြီးတော့အရိယာဉာဏ်လေးနဲ့အတူညီဘုံပေါ့ဒီကြီးတွေ6မျိုး လုပ်ငန်းတွေနဲ့တွေ့ပြီးတော့ဆောင်ရွက်ပါတယ်။နောက်နေ့မှာတော့သာသမီရမဟာဝိသကနာရဆက်ပြီးတော့ခေါ်ရမယ်လို့မနေ့ကလေးကပြင်ညာခဲ့ပါတယ်။ကျွန်တော်ပြင်ညာထားတဲ့အချိန်ဒီနေ့ကစပြီးတော့သာသမီရတရားဟောဖို့ရှုံးပါတယ်။ဒါလေးမဟာဝိသကနာသုတ္တခေါ်ရှုံးပါတယ်။မဟာဝိသကနာဆိုဝိသကနာဆိုတာကတော့ စဉ်းရင်စဉ်းစားသုံးသပ်ခြင်းအဓိပ္ပာယ်ရပါတယ်။သို့တော့အရိယာမရောက်ဆိုရင်လည်းနိဗ္ဗာန်မျက်မှောက်ကြည့်ပြီးတဲ့နောက်မှာပြန်လှည့်ပြီးတော့ရှင်ရင်တဲ့ပြစ္ဆက္ခဏာမျိုးနဲ့တော့မတူတတ်ဘူးဆိုတော့သတိတစ္ဆပါလေထူးထူးခြားခြားရှင်ရင်ကိုပေါ်ပြပါလား။ဒါမလို့သူ့ကိုကြီးကြီးကျယ်ကျယ်ကျေကျေပြပြရှင်ရင်သုံးတတ်တာလို့သူ့ကိုမဟာတတ်ပြီးတော့ မဟာပစ္စကနာလို့ရှင်းတမ်းရင်းနဲ့ဒီလိုပြောပြရှင်ရင်သုံးသပ်ကြောင်းပေါ်ပြတဲ့သုတ်တံပေါ့လေ။ဒီလည်းကောင်းပါလေဒီတော့အဲဒီသုတ်တံလေးဒီလေးစတာပါ။ငယ်တဲ့ရှင်ပေါင်းတဲ့ဆောင်းရကျော်လောက်ကမြတ်စွာဘုရားကိုယ်တိုင်ဟောဒီခေါ်ထားတဲ့တရားလေးပေါ့ အဲ့ဒါလေးနဲ့ဖြေကြရအောင်လို့ကိုကြီးကစာပိုင်းတော့ပါဠိလေးနဲ့ရုပ်ပြပါမယ်။နောက်ပိုင်းခါတော့လူရဲ့အတိတ်ပဲရှင်းလင်းတဲ့လေးနဲ့လုံငန်းရင်းနဲ့ဆက်သွားပြီးတော့လူရဲ့လောက်ပဲရှင်းလင်းပြပါပါပါ။ဟောထားပုံကတော့ဣဒဘေကဝေဘိက္ခုအရိယကတောဝါရုခမူလကတောဝါသုံညာကရကတောဝါ တိတိပတိပန်စိတ်ကတိအတိရိခောမေသံပရိယုဌာနအကြတံအပိနံယေနဟံပရိယုဌာနေနပရိယုထိကံစေတောယထာဘုဒ္ဓံနပဇာလေယံနပတိယံတိဒါတော့ပါဠိဘာသာပါဆရာတို့အချိန်ဝဖြစ်အောင်ဆိုပြီးတော့ပြောပြလိုက်ရတာပါပဲအဲဒါကို မြန်မာစကားမြင်တဲ့ဘောလေးကိုရှင်ပြီးတော့ဥပညာဝရကအင်္ဂလိပ်လိုဘောလေးအဲပြန်ပြပါလိမ့်မယ်ဒီလိုတိရိစ္ဆာန်ဘာဝနာတရားအမဆုံးသေးလို့စိတ်တင်ကြမှုကသံဃာတဏ္ဍာရီလေးလည်းပဲအသေးစိတ်မရှိဘူးသေးဒီမှာတစ်သိဆက်ပြီးတော့တရားစုနေရာသေးတဲ့ကိရိတာသူပြောတဲ့ဥပဒေပုဂ္ဂိုလ်တွေပါ မျက်စိနှာနှာနှာခေါင်းရှာကိုယ်စိတ်ခေါ်တဲ့တရား၆ပုဒ်ကပါလေပေါ်လာသမျှရှုခွင့်ရှုခွင့်ယုံနာအာယုန်တွေကိုရှုမှတ်ကြည့်လို့ရှိရင်ကာမရာဂအစရှိတဲ့ပြိဋ္ဌာန်ကိလေသာတွေကလွန်လို့ပြီးတော့ဖြစ်နေတဲ့အတွက်စိတ်သင်္ကြန်မှုကမရသေးတော့ယုံနာအဖြစ်ကိုအမှန်တိုင်း မသိနိုင်မမြင်နိုင်တဲ့အခါလည်းပဲရှိတတ်ပါတယ်။ဘုလိုတရားအမှန်ကြီးတွေတော့တတိနဲ့ဒီဝရဏကိရိတာကြီးကောင်းတွေကိုစားရမှလည်းမသိ။ပြရမှလည်းမသိတော့အမြင့်ကလာတဲ့ရင်များလိုပါလေ။တလောရှိရှိနေတာရုပ်ကျေတော့ပြေလို့တော့မရသေးဘူးပေါ့။အမေသန္တာကာမဂုဏ်အာယုန်တွေကို ခုံလို့လိုလားတဲ့သဘောပါကောင်းတာကြီးမြင်နေတာကြားနေတာနားနေတာစားနေတာသိနေတာသိနေတာပါလေဒါပဲလေဟုတ်ဒါပဲဆန္ဒနေဝင်လာတယ်ဒါပဲဖြစ်တာပါမကျင်တဲ့ဇာတိနဲ့တွေ့ပြီဆိုလို့ရှိရင်လည်းသိချက်သိဆိုမုံညို့ခုရပါကနိဝရဏကြီးဖြစ်နေတာအခုလိုထေတံကကုသိုလ်တရားတွေဖြစ်ပွားရေးပါစိတ်အားမဆက်ဆံတဲ့ သာအမဆုံးဆက်ဆုပ်ပြီးတော့သွားပြီးကုန်ထားပြီးတော့ပြန်မနှောနေပြီးတော့ပြီးတော့ချုပ်ဝဲအာမစိတ်ကမကဆဲတဲ့ကွာဟပြီးတော့ကျန်မယ်နော်မာဂရီဟာကြီးပြန်ရှင်ကြီးတဲ့အခါကလည်းပဲပူပန်းတာခုလိုအတုတဲ့နီလာဟာဟုတ်မှာဟုတ်ပါမလားသူမှတ်နေလို့ရှိရင်သမာဓိဖြစ်တဲ့ဉာဏ်လေးနဲ့ပွင့်လာတယ်နောက်ဆုံးတရားတွေရတယ်ဆိုဟုတ်မှာဟုတ်ပါမလားဆိုတာ သူတော်သူတော်လည်းဟိုဘက်ကလည်းဝိသိကိစ္စပါလေအနိဝရဏတရားကြီးလို့ခေါ်ပါတယ်ဒီစံတရားမတရားကိုတရားကိုဖြစ်ခွင့်မရအောင်သူကအတားအဆီးပြုလုပ်တဲ့ခံစားရတဲ့တရားတွေသူတို့ဖြစ်နေလို့ရှိရင်စိတ်ကိုညဉ့်ညအောင်လည်းပြုလုပ်တဲ့တရားတွေပါစေတသာဥပဒေကိုဆက်လို့ခေါ်ပါတယ် ငကူရှိရေးဆိုအသိဉာဏ်တော်မှာသူရှင်ပြသွားမှုသွားပြီဆိုလို့ရှိရင်အသိဉာဏ်လည်းပဲရှိနေအောင်လို့ဒီလိုတတ်တယ်အရှင်းအသိဉာဏ်လည်းမဖြစ်ရအောင်လည်းပဲသူတို့အတားကြီးပါပြီးတော့ငကူဖြစ်လိုက်တာအသိဉာဏ်ကိုတောင်မှမိတ်ဝေပြုတ်ွယ်သွားအောင်အားနဲ့တော့ပြုလုပ်တတ်တဲ့ပညာသက္ကုတိပဒနာတရားတွေပါအမှန်တရားဆိုတဲ့တရားတွေပါ အဲ့ဒါကာမပုရိသေပုဂ္ဂိုလ်တယောက်ကုသိုလ်တရားတွေရောက်ပြီးတော့ကိုယ်ရဲ့အရှုပ်ခွင့်ရှုပ်ွယ်အာယုန်တွေကိုရှုမှတ်နေရင်ကအဲ့ဒီနိဝရဏတရားတွေအရှောင်းကိုခံရတာလည်းမရပါဘူးသို့တော်သတ္တဝါပုဂ္ဂိုလ်တော့ဘယ်လိုဆိုတာဘာလို့ကျေရနေစာပြီးလို့ဆက်ဆက်ပြောရပါမှာသတ္တပတိမေဖို့ တရားတွေကိုရပြီးတဲ့သတ္တဗံပုဂ္ဂိုလ်မှာတော့ပထမအရိယာပုဂ္ဂိုလ်ခေါ်တာပါလေတောရမှာဖြစ်စေစစ်ပင်အောက်မှာဖြစ်စေလူသူပြည့်စိတ်တဲ့ကျောင်းအိမ်အဆောက်အဦတစ်ခုခုမှာဖြစ်စေပါလေကျောင်းရစရာတရားအတွက်ကျောင်းရစရာပြီးဟောတာသိပြီးတော့အေးအေးချမ်းသာတယ်ပါလေ ဖြစ်ပေါ်တဲ့ယုံနာများကိုရှုရှုရဲရှုမှကြည့်လေရှုနေလို့ရှိရင်ပေါ့လေရှုခွင့်ရှုခွင့်ယုံနာအဖြစ်ဖြစ်သဘောခံကိုမသိမမြင်နိုင်တော့အောင်ကျွမ်းဖို့ရဲ့ကာမရာဂဆိုင်တဲ့ပြုတ်ထာကိလေသာတွေမတွေ့ရပဲဟုတ်တိုက်ခံစွာရှုခွင့်အာရုံကိုကြည့်နေတယ် ဖြစ်ပါတယ်။ဒါကသူရဲ့သမတာပါပဲ။ဒါကြောင့်သတ္တဗယဟမှာပဲဖြစ်ဖြစ်လူသတ္တဗပုဂ္ဂိုလ်ကဖြစ်ဖြစ်ပေါ်လေ။ခုနတော်ဖြစ်ဖြစ်အောင်စိတ်ရည်ဒီဒုက္ခလာတွေကတခုခုတော့ရောက်ပါ။ကြောက်ရောက်ပြီးတော့ရှုရှင်ကြည့်တတ်ပါလေ။ဟုတ် ဒီဝန်ပฏิဖိုင်တဲ့ကိစ္စအရှိကိုရှိတတ်တယ်။ဟုတ်တယ်ဒါကကိုယ့်အရှင်ရဲ့ကိုရှိစေရပါလား။ရှိရှိရှိဆိုတာကစေနာကောင်းလာပါပဲ။ကိုယ့်အရှင်ရဲ့အခါတိုင်းကြည့်အောင်လို့စုံစမ်းခြင်းနဲ့သဘောလို့ဆိုရပါမယ်။အဲဒီစကားကြီးကပါပရိယုဌာနဆိုတဲ့စကားသုံးစားပါတယ်။ ပရိဌာနာကိလေသာဆိုတာစိတ်ထဲမှာဖြစ်တဲ့ကိလေသာတော့ကာယကသက္ကာကံရောက်ဒီကံရောက်ကြည့်လို့လည်းအပိုင်မရောက်ဘူးလို့ခန္ဓာကာမရာဂသံဃာအာယုန်လေးကိုလူချင်းစက်မဲ့တဲ့သဘောနဲ့ကြာပါကစိတ်ရဲ့စိတ်ဆိုးမုန်းဆိုးတဲ့သဘောစသည်ပေါ့လေဒီကာမရာဂကြာပါကစသည်ကိုဆိုရတဲ့အကုသိုလ်စိတ်ကြီး ဒါတွေကိုခေါ်တာပါပဲတရားအထုတ်ကာသပုဂ္ဂိုလ်ဟာအနာဘာအထုတ်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ဝင်နေထွက်တဲ့စာတွေဟောလို့ရှိမှနေတဲ့အခါသုံးဖို့ရှိသေးတယ်လို့ဆက်ပြီးဩဝါဒရဝမ်းပိုက်ဆက်ပြီးတော့ဖောင်းနေဖောင်းနေပိန်လိုက်ပိန်လိုက်ဖောင်းနေပိန်နေထိုင်နေစသည်ပြောလို့ရှိမှနေတဲ့အခါပေါ်ယုံကြည်ရာတွေကိုကြံစည်တဲ့စိတ်လည်းပဲ ဖြစ်တတ်ပါတယ်။မဲ့ဆရာကြီးကိုမဲ့ဖို့လည်းဖြစ်တတ်ပါတယ်။စိတ်ဆိုးစရာကြီးတန်ရှိပြီးတော့ရက်ကလည်းပဲမြတ်ဖို့ပါစိတ်ရှင်ဖြစ်တတ်ပါတယ်။အဲ့ဒီစိတ်ကူးတွေကိုပရိယုတ်ချာကိလေသာတွေလို့ခေါ်ပါတယ်။စိတ်ထဲမှာသူ့ပွဲပေါင်းကြတဲ့စိတ်တွေလို့ဆိုရပါတယ် စိတ်သဏ္ဍာန်ဟာစိတ်ဖြစ်ခြင်းမျိုးပါပါလေဒီစည်းကြောင်းလိုလေတွင်တွင်စီးဆင်းနေတဲ့စိတ်ဖြစ်ခြင်းမျိုးဟာထပ်ဆော့ဖြစ်ပေါ်ပြီးတော့လောဘဖြစ်ဖြစ်တတ်တဲ့အကုသိုလ်တရားတွေအဲဒီအကုသိုလ်တရားတွေကိုဆက်ပြီးတော့ကြောက်ကြပါပါမယ်အခုပြောခဲ့တဲ့အတိုင်းအရှိမသိရှိတဲ့အခါမှာအဲဒီ ပယုဌာဏကိလေသာတွေမကင်းသေးလို့ရှိရင်တော့အဲ့ဒါကြီးဟာဖြစ်ပေါ်လာမှာပါပဲမကင်းသေးရင်တော့အကြောင်းရင်းဖြစ်လာမှာပဲဒါသိတာပဲသို့တော့တတ္တဗမနာဆိုလို့ရှိရင်တော့ဖြစ်ပေါ်လာပြီမယ်လို့အဲ့ဒါတွေကိုရှုမှတ်ပြီးတော့ပြန်နိုင်တယ်ဖို့ဖြစ်နေကြမကောင်းတာမကောင်းတာဖြစ်နေတော့ကျိုးရင်လည်းကာကွယ်နိုင်မလို့ရှုမှတ်ပြီးတော့လည်းပြန်နိုင်ပြန်နိုင်တယ် ဒါကြောင့်ယုံနာဖြစ်တဲ့ဘောမှန်ရင်ကိုမတိနိုင်တော့အောင်လောဘတက်တဲ့တရားဌာနကိလေသာအကျမ်းတွေကိုတော့မတွေ့ရဘူးရှိတဲ့တယ်။လက်ရင်းဆန်းရတော့မရှိတော့ဘူးလို့ဆိုတာပေါ့လေ။မကင်းကြောင်းနဲ့တရားဌာနကိလေသာတွေတော့ရှိသေးတယ်ဆိုတာပေါ့။အဲဒီလိုဖြစ်ပုံကိုတရုပ်ပေါ်အောင်လို့ဟောတယ်။အကောက်ဆက်ပေါ်အောင်လို့ ရှိဥစွာသယုတ်ထံခိရိတာတွေကိုဒီလိုတရုပ်ဖော်ပြီးတော့သစ္စာပြကိုယ်တိုင်မိကြတော်မူသွားပါလေမိကြတော်ကတော့ဘိက္ခုတို့တဲ့ဘိက္ခုတွေကယောဂီပုဂ္ဂိုလ်ဟာရှင်ဟာမဲ့ဖြစ်ဖြစ်ပေါ်နေမျိုးသားပဲဖြစ်ဖြစ်မျိုးသမီးပဲဖြစ်ဖြစ်ဘိက္ခုစီဝင်လာပါပဲအဲဒီဘိက္ခုပုဂ္ဂိုလ်ဟာတဲ့ ကမ္မတကပရိတိတော့ကမ္မတကဖြစ်ပေါ်လေသွားမှုခံရတယ်အဲ့ဒီလိုသွားမှုခံရတဲ့ဖြစ်ရောပြုထာနာကိလေသာရဲ့သွားမှုစိတ်ဆက်ခြင်းခံရပါလားဆိုပြီးတော့ကောင်းကြည့်တယ်။အောင်နဲ့သိနဲ့ဆိုင်နဲ့စသည်ဖြစ်ပေါ်ရှိပါနေရင်ကကာဝကုံအာယုကိုကြံကြည့်ပြီးတော့ပါရသက်မှုကြားကြဖြစ်ပေါ်လာတယ်။ အဲဒါသယုဌာဏကိရိတာသိစေတယ်လို့ဆိုတာပေါ့သူတို့ဝင်လာတဲ့အခါခါရှိမှတဲ့စိတ်ဖြစ်ခွင့်ရတော့သူတို့ကနေရာယူလိုက်ပြီသူတို့ဝင်ပြီးတော့ဖြစ်တာကိုပဲမှမို့လက်သိခါတယ်လို့ဆိုပါတယ်အဲဒီခါရတမ်းမဲ့ပုဂ္ဂိုလ်ရှိမှပြီးတော့ပြရမယ်ကျူရင်းနဲ့ကာဝေးရမယ်ဖြစ်လာလို့ရှိရင်ပြရမယ်ကာဝေးကုသရေးဆိုတာဒီလိုရှိတာပါ မပယ်နိုင်လို့ရှိရင်ယုံနာဖြစ်တဲ့သဘောပါကိုမသိမြင်နိုင်ပဲဖြစ်နေတယ်ဖြစ်တိုင်းမှာဒီသတိပြုဆောင်မှုအစဉ်သားဆိုတဲ့အတိုင်းတတိနဲ့ကြိုးရမကဝဲမကဝဲဘူးဆိုလို့ရှိရင်တော့အမြင်ကသိရှိလာတဲ့ကိစ္စသိရှိနေသိရှိနေတယ်လို့ဟောတတိနဲ့မကွာဘူး

စိတ်ဓာတ်မှမရှိရင်တော့ဘူးစိတ်ဓာတ်ဝိသုဒ္ဓိတော်မှမရှိဘူးဆိုလို့ရှိရင်ရုပ်ဉာဏ်သဘောဆောင်အဖြစ်အပျက်ကိုဘယ်သိတော့မလဲမသိနိုင်ဘူးပေါ့။အသိတဘာဝကြတာလည်းကောင်းပါဒီတော့အဲ့ဒီတရားသမန်ပုဂ္ဂိုလ်စိတ်ဓာတ်မှရှိတိကျဆောက်ဖို့အသင်ထားဆိုတဲ့အတိုင်းပါ။တိဌာနဲ့စာထူတဲ့ပြန်စာကိုရမယ်။တကယ်လို့ဖြစ်လာပြီဆိုလို့ရှိရင်လည်းနိုင်နိုင်လေးလေး နှစ်နိုင်ပါမှတရားကြပါတယ်သတိပုဂ္ဂိုလ်ကဆိုလို့ရှိရင်တော့တတိသာမှလည်းမရှိဘူးဆိုတော့ဒီကမိသနာဤဝရဏတွေဟာဒီကအရှိတောင်းရှိပဲနဲ့ဖြစ်နေရှိနေတာပါပဲ။ဒါကြောင့်စိတ်ဒီဟာရကြံရှိတော့အောင်ဒီညံပြီးတော့ဆက်ပြီးတော့မြင်ကြတော့တာတွေကတော့ဘိက္ခုတို့တဲ့ သုံးယောက်သောယောဂီပုဂ္ဂိုလ်ဟာကြာပါရပရိယုခိတာပါလေစိတ်ဆုံးပြင်းမာဖို့ကြာပါရထပ်ကြတောင်းကြဖြစ်ပေါ်ပြီးတော့ရောဂုခံရတယ်အကယ်၍ဖြစ်ခဲ့လို့ရှိရင်ရုပ်တန်ခိလေသာသွားလို့ဖြစ်ဖြစ်ခံရတော့စိတ်ရှိတယ်လို့ဆိုရတယ်။ဟုတ်တယ်စိတ်ရဲ့စသည်ဖြစ်ပေါ်လို့ရှိမှနေရင်ကမကျေနပ်စရာလိုပါလေ။ သိစားနေလို့စိတ်သက်သေဆုံးမှုတော့တာဖြစ်ပေါ်လာတယ်လေအပြုတ်တက်ပြီးပြုတ်ထနာကိစ္စခေါ်ပါလေဒါအနိစ္စခါရတယ်လို့ဆိုရတယ်သူတို့ဖြစ်ပေါ်လာတာအနိစ္စခါရတာပဲဒါကြောင့်အဲ့ဒီစိတ်စိတ်သက်သေဆုံးမှုရှုမှတ်ပြီးတော့လည်းပဲသိရပါတယ်သူဖြစ်ခင်ရလည်းပဲချိန်ဒီကာဝေးရတယ်ဖြစ်လာလို့ရှိရင်လည်းရှုမှတ်ပြီးတော့သိရတယ်ကာဝေးရှုစားရေးဆိုတာဒီလိုလုပ်နေရတာပဲဟုတ် ကာကွယ်ရေးကုသရေးလေးနဲ့ခုနပြပါရဏီကိုဒီကကိုသတိပဋ္ဌာန်အစားထုံပြီးတော့ကြိုတင်မထားဘူးဆိုလို့ရှိရင်ဖြစ်ဖြစ်ချင်းမရှိမှဘူးဆိုလို့ရှိရင်မပယ်နိုင်ရဲ့စိတ်ဓာတ်သဘောပါကိုသူ့နဲ့သဘောပါသူ့ရဲ့ချင်းရသဘောလေးရှိနိုင်လို့မဟုတ်ဘူးထို့တူပဲရှင်နမိတ်တာခေါ်တဲ့ဆရာကြီးကိုစိတ်အား ပြောဖို့ပေါ့လေကိုလိုတက္ကသတရားတွေအထုတဲ့အခါမှာအပူရကြီးလိုချတက်ကြွဆက်လက်ဖို့မရှိဘူးဆိုလို့ရှိရင်တော့ဒါအာယုံထုတ်တဲ့သဘောပေါ့လေသွားရီကိုခါပြီးတော့ပြန်ဖန်လွန်းနေတဲ့သဘောပေါ့လေတက္ကရာချင်းတော်မြတ်ကြောင့်ရုပ်ဓာတ်ကိရိတာနေစိတ်ခါရတယ်လို့ဆိုတာပါပဲဒါတော့အချုပ်ဝင်းအောင်မှသိမကဘူးကြံရဖို့ ပူပန်မှုကိုဒီကိုယ်ကဒါရဖြစ်လာလို့ရှိရင်လည်းဥဒိစ္စကိုယ်ကပြေယုဌာနကိလေသာအနိစ္စခါရဒါကြောင့်အဲဒီဆိုင်ပိုင်းဒီကိုယ်တို့စိတ်ကြမ်းတဲ့ကိုယ်တို့စိတ်ပူပန်မှုတွေကိုကိုယ်တို့ရှုမှပြီးတော့ပြရပါတယ်မဖြစ်ခင်ကလည်းသူရင်ကာကွယ်ရတယ်ဖြစ်လာပြီဆိုလို့ရှိရင်လည်းရှုမှပြီးတော့ပြရပါတယ်မပယ်နိုင်တဲ့အချိန်တော့နိဗ္ဗာန်ဆိုတဲ့အတိုင်းသူတို့ကစိတ်ကြမ်းစွာကုသိုလ်တရားတွေကိုခံစားရတာပါပဲ စိတ်မရအောင်မင်းပိန်အောင်ပေါ့လေကြည့်လို့တော့တာပါပဲအသိဉာဏ်ကိုလည်းပဲဖြစ်ခွင့်မရအောင်ရှိနေအောင်သူကပြုလုပ်တော့တာပါပဲအမှန်တော့သုံးတော်တဲ့တရားတွေပါပဲအဲဒီသဘောဆောင်ကိုသိနိုင်တဲ့ရှိတတ်တယ်လို့ဆိုပါတယ်တခုတော့တဲ့သဇုတ်တရားသောယက်ကြီးပုဂ္ဂိုလ်ဟာယုံမှကိုယ်ပါလေဒီစိတ်ကိစ္စ ထကြွတောင်းကြံဖြစ်ပေါ်လေလွှမ်းမိုးစိတ်စိတ်ခါတဲ့လို့ရှိရင်ဒီဟာပြယုတ်ခံစိတ်ဓာတ်ကြီးလွှမ်းမိုးစိတ်စိတ်ခန္ဓာတော့စိတ်ရှိသူသာဖြစ်နေပြီဆိုတာဖြစ်ပြီးသားပါကျူကနေရဲ့ဒီလိုဖုံးပင်ခတ်နေုံနဲ့ဥပဒနာဉာဏ်ဖြစ်တဲ့တရားတွေရတယ်ဆိုတာဟုတ်မှဟုတ်ပါမလားစကြည့်ခြင်းပါလို့ ယုံဟာတာတွေကြေတော့တာတွေပေါ့လေအဲ့လိုဖြစ်လိုက်ဖြစ်တတ်ပါတယ်တချို့စေစားမှုများတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ပါဖြစ်မှုရုပ်ရဲ့လက်မခံတော့ဆင်ရင်ကြီးဆင်ရင်ကြီးကလက်ခံတယ်ဆိုတော့အတွေ့အတွေ့အတွေ့အကြုံများနေပြီဆိုလို့ရှိရင်ဒီကြေတော့မှုတွေကညာညာဆောင်ပြီးတော့လူချင်းတွေကစားရပဲလောမှုသွားတော့တာပါပဲဒီမှာလက်ချက်ကောင်းပါတယ်အတွေ့အကြုံမှာ ဒါကြောင့်ဒီလိုယုံမှာသိတော်ကိုရှုရပြီးတော့ပြရပါတယ်မပယ်နိုင်လို့ရှိရင်တော့သဘောမှကိုမသိနိုင်မလို့ရှိတတ်ပါတယ်ဒါကတော့ပုဂ္ဂိုလ်ပုဂ္ဂိုလ်လေးသာဆိုင်ပါတယ်သတ္တဝါပုဂ္ဂိုလ်မှာတော့ဒီဝိသိကိစ္စသူ့လိုလိုပဲသတ္တပတိပဲနဲ့ကျင်းပြီးတော့ဖြစ်နေပါတယ်ရှုမှတ်ပြီးပယ်ဖို့မလိုတော့ပါဘူးဒါပေမဲ့လူဝိနောကျိတ္တ၅ပါးလုံး ဆုံးအောင်လုပ်နေရခန္ဓာမှာဝိသေကိစ္စကိုဆက်ပြီးတော့ပြရတဲ့သဘောပါပဲသတ္တဗာရှင်မြောင်ပြည့်တဲ့ပုဂ္ဂိုလ်တွေကတော့ဝိသေကိစ္စတွေများတတ်ပါလေဒုလောဒုလောနဲ့တွေးတုံးဝင်များနေလို့ရှိရင်ရသော်ပြမိကြထားပါတယ်အဲဒီတွေးတုံးဝင်များတဲ့ပုဂ္ဂိုလ်ဟာငါဖျားလည်းပဲမကဲနိုင်ဘူးတဲ့ဖျားမကဲရင်တော့စိတ်ရောက်သွားလို့ရှိရင်တရားအထောက်အကျိုးရကိုမမြင်တော့ပါဘူး သိပြီးတော့ကြောက်ရကောင်းတဲ့ဟန်တာကိုပါလို့ဒီကိစ္စလို့လည်းကြောက်ရကောင်းပါလားရှင်ရုပ်တရားဟာနေရာဌာနတိုင်းမှာလိုအပ်ပါတယ်ကျောင်းရတဲ့ခုနဲ့ပတ်သက်လာလို့ရှိရင်ဟုတ်မဟုတ်သိမသိအကျိုးရှိရှိဆိုတာတွေကတော့ဒါသိနေနိုင်ပါတယ်ဒါပေမဲ့လို့သင်ယူတာရပြီးတော့ကိုယ်လက်လက်မမှုတဲ့ဉာဏ်လက်မမှုတဲ့အရာတွေမှာ ကိုကလက်လမ်းပြီဆိုလို့ရှိရင်ကိုကဒီပဲပြပြီးတော့ပထမဆုံးရှင်လိုက်တာပါပဲ။ဒါပေမဲ့ဉာဏ်ကမပြီးတော့ကြားရပါဘောဒီဝိသိကိစ္စဉာဏ်ရောင်ဆောင်ပြီးတော့လက်သက်တတ်တယ်။ဒီလိုပုဂ္ဂိုလ်မှာအဲ့ဒီဉာဏ်ရောင်ဆောင်ပြီးတော့လက်သက်ခံလို့ရှိရင်ဒီလိုတရားအထုတ်တဲ့နေရာမှာတော့အကြည့်အထောက်အကူဖြစ်တတ်ပါတယ်။ဘယ်လိုကြောက်ကြကောင်းမှလဲ။ ရှင်ရင်ပုံရှိဥသိကိစ္စဆိုတာဥသိကိစ္စအတင်သားတတ်တယ်ကိုယ့်ကိုယ်ကိုပြန်ညာတာပါလေတော့အဲ့ဒါလေးအဲ့ဒီအညာမခံရဘူးလည်းပဲယုံကြည်ခြင်းနဲ့အထုနိုင်ဖို့သိလိုပါပဲဒီနေ့ဒီနေ့ကြည့်တော့ဘုလိုဒီမှာပဲဆက်ကြအောင်